ကျေးဇူးရှင်မဟာဗောဓိမံဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌16ရက်4လ69ခုနှစ်နံနက်ပိုင်းတွင်ဟောကြားတော်မူသောတရားတော်သူဒီကနေ့ဘာနေတော့ဟင်းဟောဘာတက်မှာတော့ဘာတက်မှာတော့ဆိုသိဉဏ်တက်သွားခဏလုံးတက်သေးဘူးပါဟင်ဟင်ဟင်တို့ဒီကနေ့သိဉဏ်တက်နေတယ်ဟုတ်ကလားဟဲ့ အင်းပင်ကြအတက်နေ သူရှိရပြောတဲ့စကားတော့ဘာတော့ကွယ်ပင်ကြကြနေဆိုတရားမင်းကြီးကြတာဒီလိုထင်တယ်ဟဲ့ဟင်အဲတရားမင်းကြီးကြလာတာမြင်လားမြင်လည်းမမြင်ပဲနဲ့ဟုတ်ကလားဗျာအင်းပညာကြနေကြတော့ဘာတော့တရားမင်းကြီးကဘသူဒီကုသူဘလောက်ပြုတယ်လဲဘသူဒီအကုသူပြုနေတယ်လဲလိုက်ပြီးတော့သရင်ကောက်တဲ့နေတယ်ဗျာ ဟုတ်ကလားဟင်ကောက်တာတွေ့လားတွေ့လေတွေ့တာတော့ဟုတ်ပဲနဲ့ဟုတ်ဘူးဟင်ရံပြောရံရောဟင်ဒီနေ့အတက်နေကြတော့သရင်ကောက်ပြီးလို့သရင်သိမ့်ပြီးပြန်သွားတော့နေရှင်နဲ့ဟဲ့ဟင်တက်သွားတော့နေဒီလိုပြောတာတယ်နဲ့ဟဲ့ဟုတ်ကလားဟဲ့ဒါတို့အရင်ကတည်းကယူလာခဲ့ကြတာဒီဟုတ်ကလားပြီးတော့တို့တခါရှိသေးဟဲ့အင်း လာကန်းရှိရဲ့လာစုံရှိရဲ့ဒါဥပုပ်နေတယ်ဟဲ့ပြီးတော့သူလာွယ်မှာလဲဖလီရဲ့ဥပုပ်တယ်ဟဲ့အဲ့ဒါကြတော့နမင်းကြီးလေးပါးရဲ့ဘာတော်တွေကလာပြီးဖင်ကောက်တယ်ဟင်လူကြီးမှာဟုတ်ကလားလူဖြစ်ဖို့ရမျိုးစီနတ်ဖြစ်ဖို့ရမျိုးစီဘလောက်လုတ်တလဲလို့လာဖရင်ကောက်ထားတယ်ဗျဟုတ်ကလားဗျဟင်ဟိုတို့15ရက်လာပြည့်တွေရှိတယ်တယ်မယ် 15ရက်လပြီပြီးတော့15ရက်လပွဲရှိတယ်တင်ဟဲ့15ရက်လပွဲအဲ့ဒါတွေကြတော့နတ်မင်းကြီးဒီပါကိုယ်တိုင်လာကောက်တယ်ဗျာဟုတ်ကလားဟင်သူအရေးကြီးတဲ့နေ့တွေတင်ဟဲ့ဟင်ဟင်အရေးကြီးတဲ့နေ့တွေမို့အဲ့တော့ဟိုနတ်မင်းကြီးဒီပါကိုယ်တိုင်ကောက်တာကဟိုဆက်ရှိရဖြစ်မှာပေါ့ဟဲ့24မှာလေဟင်ဟိုလာပြီလာပြီက12လဆိုတော့12ခုမဟုတ်ဘူးလား ဟိုလာခွေကဟိုရက်သုံးက6လမဟုတ်ဘူးလားအဲ့တော့ဘယ်နှကြိမ်လို့ဆယ်နှစ်နဲ့6ဟာဆယ်ရှိဗျာဟင်ဆယ်ရှိလို့ပြောပြီးမှမေးတာကိုဟုတ်ကလားဗျာအဲ့တော့ဟိုတို့တစ်နှစ်လေဟို48ကြိမ်ထင်တယ်ဟဲ့ဟင်ဟိုတလားဟို4ကြိမ်မဟုတ်ဘူးလားအဲ12လဆိုတော့ဥပုပ်ရပေါင်းဘယ်လောက်တော့48ကြိမ်မှာ18ကြိမ်သာတို့နာမင်းကြီးကိုယ်တိုင်နာမင်းကြီးလေးပါကိုယ်တိုင် လာသရင်ကောက်တယ်တဲ့ဟုတ်ကလားကျန်တဲ့ဟာဘယ်လောက်တော့ဟိဟင်ဟင်38ကျင်းဟင်30 30 30အဲ့ဒီ30ကဟိုနာမင်းကြီးလေးပါးရဲ့ပါတော်လေးဦးကလာသရင်ကောက်ဟင်အဲ့သရင်ကောက်ပြီးသူတို့နာတပင်စည်းဝေးကြရင်တရားမင်းကြီးသွားသွားပြီးတင်ပြရတာဟုတ်ဗျလူပြည်မှာဘယ်လူဘယ်လူဟိုကုသကောမှုကဘယ်လောက်ဘယ်လောက်ဘယ်လူဘယ်လူဖြစ်နေတဲ့အခြေအနေပေါ့ဗျဟင်အဲ့ဒါကို တရားမင်းကြီးကလည်းမယုံတော့ဟောတနေ့ကိုယ်တိုင်ကိုယ်တိုင်ဒီကောင်ကြီးပြောတာဟုတ်မဟုတ်ဆိုစဉ်းစစ်ထားတယ်ဗျအဲ့ဒါပညာကြတာတယ်ဗျကြတ်ထားတယ်ဗျတက်ထားတယ်ဗျဟုတ်ကလားဟင်အဲ့တော့ဒုဟာတွေကလည်းဘာတော့အဲအကြမ်းလေးတရားမင်းကြီးလာပြီးတဲ့ဆိုမှဦးရဖားရနဲ့ကြောင်းပြေးတယ်အချမ်းလေးတရားမင်းကြီးသရင်ကောက်တယ်ဆိုတော့ကလေးရောလူကြီးရောအကုန်လုံးဝင်ဟေးသရင်နဲ့ပါအောင်နဲ့တူပါဂျာနဲ့နေတော့မဟုတ်တာတွေရှောက်လုံနေပြီး တရားမင်းကြီးလောက်သူတို့ကြောက်ခံနေတူပါလားဟင်အဲအတက်နေကြတော့လေဒုစရင်းလေးမှာပါသွားသွားဆိုဟင်ကြောင်ကြီးဝင်ရထင်တယ်ကြံနေနေတော့ရှိပြီလားကြံနေနေတော့ရှိလားဆိုဟောပြတို့မော်ကြီးနေဟင်ဟင်ကြံနေနေကြတော့ဒုံရင်းဒုံရင်းမဲနေမှာပါပဲသူတို့ဟင်ဟိုတရားမင်းကြီးစရင်ကောက်တယ်ဆိုတော့တရားမင်းကြီးကြောက်လို့ပြေးလာတာနဲ့တူပါတယ်သူတို့တွေဟုတ်တယ်လေမမဘုရားဝိဇ္ဇာလောက်ကြောမယ်ဟင်ဟင် ဒါတို့ရှိခိကပြောတဲ့ထုံးစံနေဟုတ်ကလားဟဲ့ဟင်ရှိခိကတို့အစဉ်လာရယူလာခဲ့တဲ့ထုံးစံဟုတ်ကလားဗျာအဲ့တော့တို့ကပင်းကြံကြတယ်ဆိုတာပါဠိလိုပြောတာဗမာလိုကူးပြောင်းမှုအချိန်ကြတယ်လို့ပြောတာပင်းကြံဆိုတာသင်္ကာတဆိုတဲ့ပါဠိကလာတာဟုတ်ကွဟုတ်ကလားကူးပြောင်းမှုအချိန်ကြပြီဘောင်းဆိုတော့ကဘာကြီးက 365ရက်ပြည့်ရင်တပတ်ပြည့်ဟုတ်ကလားတခါပြန်ပြီးယာတိနဲ့သူပြန်လှည့်ရတော့မှာမို့လားရဲ့အစကပြန်လှည့်ရမှာထင်တယ်ဟေးအဲ365ရက်ပြည်တိုင်းပြည်တိုင်းသူကတပတ်တပတ်ရဟုတ်ကလားဟေးအဲ့ဒီ365ရက်ကိုကဘာကြီးကဘသူနဲ့ပြိုင်ပတ်တုံးဆိုတော့နေနဲ့ပြန်ပြိုင်ပတ်တယ်ဒါမို့တို့ဟိုအနောက်နိုင်ငံကဟိုနေနဲ့ယူထားတဲ့အတွက်သူတို့က365ရက်အကြိုက်ထင်တယ်ဟဲ့တို့ကလနဲ့ယူထားတဲ့အတွက် ဟုတ်လား354ရက်ပဲရှိတယ်ဟုတ်ကလားဟိဟင်ဟိုရက်မဆုံးက30ထင်တယ်ဟိဟင်ဟိုအေးရက်မဆုံးက6လထင်တယ်ဟိဟင်ရက်ဆုံးက6လထင်တယ်ဟိပေါင်းကြည့်ပေါ့ဗျ354ရက်ပဲရှိတယ်အဲ့တော့ကဘာကြီးရဲ့ဘက်ကိုတပတ်ပတ်မိဖို့ရတယ်သူက7ရက်7ရက်လုံးနေတယ်ဟုတ်ကလားဗျဒါမို့3နှစ်လည်းရင်တစ်ချိန်ဟိုဝါထပ်ထပ်ပို့ပေးရပေါင်းတော့ဒီကဘာနဲ့တဲ့အောင်လို့လေ တို့ကလနဲ့ယူထားတာဟင်သူတို့ကနေနဲ့ယူထားတာဟုတ်ကလားဟဲ့ဟင်သူကနေနဲ့ယူထားတယ်အဲ့တော့တို့က365ရက်ကိုဟိုတပတ်ပြန်စရမှာတင်တယ်ဟဲ့အဲ့တော့တို့မနှစ်ကဟိုသိညာတာအတွက်ခေါ်မှာပေါ့နှစ်ဆန်းတည့်ရက်တင်တယ်ဟဲ့အဲ့ဒီကတွေကပလာတာတို့ဒီနေ့တကူထီအောင်တင်ပါဗျာဟင်ဆန်းလတင်တယ်ဟဲ့ဆန်းနေရာတီတင်တယ်ဟဲ့ဟုတ်ကလား ပတ်လာဟဲ့အဲ့ဒီပတ်လာတဲ့ခရီးမှာတို့အကောင်းနဲ့ပတ်ခဲ့သလားအဆိုးနဲ့ပတ်ခဲ့သလားပြောကြဗျာဟာအကောင်းတကောင်စရင်အဆိုးတကောင်စရင်ကောင်းမှာပါပဲကောင်းတာရောဆိုးတာရောတဲ့ကဲအကောင်းကဘယ်လောက်တုံးဆိုးကဘယ်လောက်တုံးဟိတို့ပါတော့သားသောသမီးသောနဲ့နစ်ပြီးတော့လာကြတာဒီဟုတ်ကလားဟဲ့ဟင်ဥပုနေတောင်ဥပုနေတိုင်းကြောင်းရောက်လားတရားမင်းကြီးမဆင်းတဲ့နေ့ရောက်ပါဦးထင်ပါ ကိုနာမင်းကြီးလေးပါသားတော်လေးယောက်တော့အိုးချုံမအောင်ဟုတ်ကလားရောက်လားရောက်ပေါ့ဗျာဟိတေယောသားသောသမီးသောဇနီးသောလင်းသောဒီသောတွေနဲ့တို့နှစ်နေတာထင်တယ်ဟိဟိဒါကငါသားဟောဒါကငါသမီးဒါကငါဇနီးဒါကငါလင်းဟုတ်ကလားဟိငါနဲ့သားကောကြားမှာပုတ်သားရှိသလားဟဲ့ငါကငါပဲသားကသားပဲအဲ့ဒါငါသားဆိုသွားဖြစ်နေတာထင်တယ်ဟုတ်တယ် ဟင်ငါငါပဲသမီးကသမီးပဲအဲ့ဒါငါသမီးဒီလိုသွားထင်တာထင်တယ်ဟုတ်ကလားဟဲ့ငါကငါပဲသမီးကသမီးပဲအဲ့ဒါငါသမီးဒီလိုထင်တယ်ငါငါပဲလင်ကလင်ပဲမဟုတ်ဘူးလားအဲ့တော့အဲ့ဒီသောနဲ့နစ်နေတဲ့ပုဂ္ဂိုလ်ဒီဟုတ်ကလားအေးตาကြွေးမှုသမီးကြွေးမှုအတွက်တရိယာလေးတွေတော့ရှားမှာပေါ်ရသူတို့ကလည်းဟိုကြွေးကြွေးမှလည်းကျင်နာမှာထင်တယ်ရှားမကြွေးပဲကျင်နာပါမလားဟင်ဟုတ်ကလားဟင် အဲလင်းဖြစ်ရင်ရှားဖွေပေါ့ဟင်ဇနီးဖြစ်ရင်ချက်ပြိုပေါ့ကျွေးတော့ကျွေးရလိမ့်မယ်လားတားတော့ခဏလုံးထားတယ်ဟင်အလနာအိမ်မောတက်ထိုင်နေတော့ရရလားအဲတော့သူတို့ရှားဖွေအဲချက်ပြုတ်ကျွေးဖို့အဲတောဖြစ်ရင်တော့နွားပေါ့မြို့ဖြစ်ရင်တော့ကားပေါ့အမေသူကရိယာလေးတွေဟင်ရှားကျွေးကရိယာလေးတွေဖွားဘက်တော်ထင်တယ်ဟဲ့ဟင်ဖွားဘက်တော်ဟောပါသေးဟင် အဲ့တော့ငါကာငါနွားနဲ့အဲ့ဒီတဲ့ကောင်မနစ်ဘူးလားနေသူဗျာဟုတ်တယ်နဲ့အဲအဲ့တော့ဟိုတော်ဖြစ်ရင်နွားကြီးနဲ့ဖက်ယုံမာတာထင်တယ်ဟဲ့ဟင်လေလဲထွန်နေတာဘယ်နှကောင်လို့ဟုတ်ကလားထုံတော်တကောင်ထုံအောင်တကောင်ဘယ်နှကောင်လို့ဟုတ်ကလားဟိုထုံအောင်ယုံတော့ထုံတော်လဲလိုက်နေရတာထင်တယ်အဲမင်းတို့ကြီးလဲတွားချကွာရပါလားအဲဘယ်နှကောင်လို့သုံးကောင် တရှင်းသုံးခေါင်တရှင်းသုံးခေါင်ဟုတ်တယ်ဟင်ကားကြတော့ဟောဗျာမြို့ကြတော့ဟောဗျာကာကြီးတဲ့ငါဒီကနေ့တော့အာဘူးကွာကာသမားကလေဟင်ကာမောင်ဆရာကလေအဲမင်းကြီးတဲ့ဘယ်မျိုးဘယ်မျိုးကနဲ့ဘသူအိမ်ဘသူအိမ်ဘာဘာချခဲ့ဆိုလို့ရသလားအဲတော့ဟောမြို့ဟောဗျာကာကြီးတဲ့အဲမောင်းသလားဗျာဟင်မြို့တော့ဟောခဲ့ဘယ်နှရှင်လုံးဘယ်နှကောင်တုံးဟင်နှကောင် မြို့ဆိုရင်တော့တစ်ကောင်တက်တာတော့နှစ်ကောင်ဟုတ်တော်ဖြစ်ရင်သုံးကောင်ဟုတ်ဗျာဘာဖြစ်လို့တော့ညမြို့ဘောကလမ်းပေါ်တင်ပြေးရလို့ထင်တယ်ဒီတော်ဘောကဘွယ်ထဲကိုဆင်းသွားလို့ထင်တယ်တော့မို့တော်ကတစ်ကောင်ပို့ထင်ဟင်မြို့ကတော့နှစ်ကောင်နဲ့ဗျာလူနဲ့ကားတယ်ဟုတ်ကလားဟိဟင်အဲ့ဒါနဲ့ယုံတော့ဟောစပါးတွေသာနေရွှေတွေငွေတွေမရဘူးလားဗျာ ရပြန်တော့လေဒါကငါစပါးဒါကငါဆန်းငါရွှေငါငွေနဲ့ဒီသောတင်နဲ့ဟောနစ်မနေဘူးလားဗျာဟုတ်ကလားနစ်ယုံတော့ပါမြုပ်တော့မြုပ်ဘူးထင်တယ်ဟင်ဒီဘောဝဲနစ်တလားမနစ်ဘူးလားဟာဟုတ်ကလားဗျာခမည်းတော်ဘူးပိန်ဘူးလိန်တော့နစ်မှာပါဗျာကျန်တာနစ်လားလို့ဘူးဗျာဟင် တခါတလေများတို့တော့ကပြန်ခေါင်းတော်မကုန်နိုင်ဘူးတဲ့ငုတ်တုတ်ကြီးနေနေထားထရန်ကပ်ပြီဟုတ်ဗျဟင်ဟင်တို့မျိုးဟာကောရောင်းမကောင်းပဲတို့တော့အပြန်ကြတော့ဟင်ငုတ်တုတ်ကြီးထင်တယ်ဘယ်နဲ့တော့ဟင်လုံနိုင်လားအဲ့ဘာလို့မြုပ်ထားလားမမြုပ်ထားလားဟင်ငါဟိုပေးစရာကဘလောက်ဘလောက်ရစရာကဘလောက်ဘလောက်နဲ့ဖြင့်ငါဘယ်လိုဘယ်လိုဘသူကဘာလာတောင်းခဲ့ရင်းနဲ့ဘယ်နဲ့တော့မြုပ်သလားမမြုပ်ဘူးလား ဒါများမမြုပ်ဘူးပြောသေးမေးကြည့်တော့လည်းမြုပ်တာဗျာဟင်ဘာတဲ့ဗျာဘာတဲ့ဗျာဘာတဲ့ဗျာဘာတဲ့ဗျာဟင်အဲမြုပ်တာကြီးတဲ့ဗျာအဲ့တော့365ရက်ကဩကလာပေါ်ပြီးတော့ပတ်လာတာလားမြုပ်ပတ်လာတာလားမြုပ်ပတ်ကြီးဗျာပေါ်ပါမဟုတ်ဘူးခင်ဗျားတို့ဟုတ်တယ်ဟင်ဟင်ပတ်လာကြတယ်အဲ့တော့မြုပ်တဲ့ပုဂ္ဂိုလ်နုံဟိုဟာဘယ်နေတော့ဟဲ့ ဟင်ငုံမှထင်တယ်ဟိအသက်ရှူကြလာချောမလားဟောက်ကြဟိဟုတ်ကလားအဲ့တော့ဒီတိုင်းကြီးတာရှေ့ကိုဆက်သွားရင်မြုပ်ပြီးတဲ့နောက်ဘာဖြစ်မလို့ပေါ်အာပေါ်တာကတော့ဟာတာရေဝင်လို့ပေါ်တာရေဝင်လို့ပေါ်တာဟုတ်ဗျာဟင်ဟင်ပေါ်ရင်တော့အသက်ပါအောင်မလားဖိုးရဟင်အသက်မပါမှပေါ်မှာထင်တယ်ဟဲ့ ဟင်ဟာယူမပေါ်မှာခင်ဗျားတို့ဟုတ်ကလားဗျာအဲ့တော့နောက်နေ့ကဒီလိုပဲမြုပ်ချင်မလားခင်ဗျားတို့ဟင်မြုပ်ပပချင်မလားပေါ်ပပချင်မလားအဲ့ပေါ်ပပချင်တာအဲ့တော့တို့အဲအဲ့ဒါကိုပေါ်ပေါ်လေးနဲ့ပေါ်ခွဲငါကငါဟုတ်ကလားတာကတာဟုတ်ကလားဟင်တာကောသူကံနဲ့သူလာတာတယ်လေတို့ကံဘယ်လောက်တူအောင်မျှอยู่တယ်လေဟင်တာကိုကောင်းစားအောင်ချမ်းသာအောင်ဘယ်လောက်ပဲတို့က ပံ့ပိုးပေးနေလေဒုက္ခရှိမှထင်တယ်ဟဲ့ဟင်ဒုက္ခရိခါတော့နဲ့သူလာတာမဟုတ်ဘူးလားဟင်ဟုတ်ကလားဒီသားကိုတို့ဆင်းရဲအောင်လုပ်လေဆင်းရဲနိုင်လားဟဲ့ဟုတ်ကလားဒီတတ္တဝါတူရဲ့ပါလာတဲ့စေရနာကအကျိုးပေးကူဖះလဲဝင်တာလို့မရဘူးတရားလဲဝင်တာလို့မရဘူးဟုတ်ကလားဟဲ့သူတက်မဲ့ဟာကိုဖះကောနှိမ့်ချပေးလို့ရသလားတရားကောနှိမ့်ချပေးလို့ရသလားသူမြုံမဲ့ဟာကောဖះကောမျက်တင်ပေးလို့ရသလား တရားကောင်းမြတ်တင်ပေးလို့ရသလားအေးဒုက္ကံအတိုင်းသူယူပေးနေတာဟုတ်ကလားဒါကိုတို့ကဓာခုတ်ရလက်ဝင်ရှုတယ်ထင်တယ်ဟင်ဟင်ငါမရှိမဖြစ်ဘူးထင်ကြထင်တယ်ဟင်ငါမရှိမဖြစ်ဘူးဒင်းကလေးတို့ငါငါမင်းနေရတာနဲ့ပါသေးထင်တယ်ဟုတ်ကလားအာကိုမရှိသေးလို့မင်းနေတာဗျဟင်အာကိုရှိခင်ဗျားတို့မင်းလေးမထင်နဲ့ကြောပြီးပြီးသွားသွားမှထင်တယ်ဟုတ်ကလား ဟေးအဲ့တော့သူကံနဲ့သူလာတာအဲ့တော့ငါတခြားตาတခြားငါတခြားတမိတခြားတင်လေဟဲ့ငါတခြားတဏီတခြားတင်လေဟဲ့ငါတခြားလင်တခြားတင်လေဟဲ့ဒီလိုပဲငါတခြားနွားတခြားတင်လေဟဲ့ငါတခြားပစ္စည်းတခြားတင်လေဟဲ့ဒီလိုတွေကိုယ်ကိုယ်ပြားပြားသိလို့ရှိရင်တို့ခေါင်းမော်ပြနေတဲ့ကိလေသာဝန်တုတ်ကြီးမကြနိုင်ဘူးလားဟင်ကိလေသာဝန်တုတ်လေ အကြနိုင်တယ်ကိလေသာဝန်တို့ပြိနေတာကြီးကြသွားရင်တို့ပဲ့နေတော့ဟင်ပေါ်ပြီးတော့ပဲဟိုပါရလိမ့်မယ်တင်တယ်ဟဲ့မြုပ်ပတ်တော့မဖြစ်နိုင်ဘူးဟုတ်ကလားအဲ့တော့ဟိုတစ်ဖက်ကိုကူးဖို့ရာအတွက်သိဉဏ်ကြတာသွားကူးဖို့အချိန်ကြပြီဆိုပြီးတော့ကိုကူးဖို့ရာအတွက်တို့ပေါ်ပါကလေးဖြစ်အောင်ကြိုးစားရတာတင်တယ်ဟဲ့ဟုတ်ကလားဟင်အဲ့တော့တို့မနေ့ကတော့အကြက်တင်တယ်ဟဲ့အဲ့တော့ဟိုတို့ ဟိုပေါ်ဖို့ရာအတွက်ဟေ့ဘာလုပ်ရမလို့ဒါနမှုတော့ပြုတော့ပြုကြတာပဲတတိမပါတဲ့ဒါနသည်ငါဝတ္ထုပုဂ္ဂိုလ်กินပါမလားအဲ့တော့ငါပါနေရင်ဒိဋ္ဌိပါနိုင်ဘူးလားဝတ္ထုပုဂ္ဂိုလ်ပါနေရင်တဏှာပါနိုင်ဘူးလားဒီလိုဆိုကိရိတာဝန်ဝန်တုတ်ကြီးပြည့်မြဲမပြည့်နိုင်ဘူးလားဟုတ်ကလားဟိုပေါ်သေးခြင်းလို့ဟိုကြောင်ရုပ်ထိုးတော့ပါတဲ့ပါတဲ့ဝိဇ္ဇာရဲ့ ဟိဖေးကြောင့်ပူလေးတယ်လို့ဩကုသိုလ်တုံကြည့်ကြငါပဲကုသိုလ်ကတော့ကုသိုလ်ပါပဲဗျာသို့တော့ခုနပြောတဲ့ငါပဲဝိတုဆိုပုဂ္ဂိုလ်ဆိုကိလေသာပါနေတဲ့အတွက်ဝန်တုံကြီးဖြစ်ဟုတ်ကလားဟိဟင်းသီလဖောက်ဒီလာလေတို့သီလကစောင့်သီးတာထင်တယ်ဟိဟိမိမိစိတ်ကလေးအာယုံနောက်ပါမသွားအောင်ထင်တယ်ဟုတ်ကလားအာယုံနောက်ကကိလေသာမိမိစိတ်ကိုလာမကပ်အောင်ထင်တယ်ဗျာဟုတ်ကလား သို့တော့ဒီလိုလေးပါဏာတိဘာဒအာမဘန္ဒီနဲ့ဖင်ချထိုင်းနေလို့ဟုတ်ကလားကိလေသာနောက်ကဟင်အာယုံနောက်ကကိလေသာကနေမလားဝင်မှာပဲဟုတ်ကလားဗျာဒီကိုယ်စိတ်ကလည်းထွက်နေကြအတိုင်းအာယုံနောက်လိုက်မှာပဲဟုတ်ကလားဗျာဒီလိုဆိုရင်ငေါကိလေသာဝန်တုံကြီးဟင်ပူပေါ့မလားပူလေးလားမလားအဲဥပုံလေးပူတောင်လေးသေးဟုတ်ဗျာဟင်ဟင်အဲမနဲ့ဆိုလို့ရှိရင်ဘာတော့လင်းကလေးကဥပုံကြောင်းဆောင်သွားမယ်ဆို ဟင်သမင်းတို့ဟင်းတို့နေတိုင်းနဲ့ဒီကနေ့ဘယ်ဟာကပိုကောင်းအောင်ချက်တော့ခီရောဘယ်ဟာပေါင်းကောင်းအောင်ပို့တော့တော့ဟင်းရင်းရာကဘယ်နဲ့ဘယ်ဟာကကောင်းတော့ဟင်တော့နေတိုင်းနေကိုယ်အိမ်စားတာနဲ့ဒီမှာစားဖို့ရလောက်ထားနဲ့ဘယ်ဟာကပို့ပြီးတော့ဟင်းကောင်းအောင်ချက်တော့ဟင်ဘယ်နဲ့တော့ပေါ်လာလားလေးလားဟင်လေးလာတယ်ဗျအဲစားကြပြန်တော့ပါတော့ ဟိုတို့ဇေယဟိုဇေယရောက်ပြန်တော့ထမင်းပြိုင်မွေဟင်းပြိုင်မွေကျင်းပရအောင်မှာတယ်လေဟင်ကိုကောင်းတဲ့ဟင်းလေးရှိကြိုင်နီတိုးဦးမှာတယ်ဟင်မကောင်းတဲ့ဟင်းတော့ကိုနာထားတာပေါ့လေကောင်းတဲ့ဟင်းလေးတိုးကတိုးကနဲ့စားသမ်းပါအောင်စားသမ်းပါအောင်နဲ့ပါသေးလားပါလို့ထားတော့ထမင်းပြိုင်မွေဟင်းပြိုင်မွေကျင်းပတာဟုတ်ဒီကြားထဲမှာစားတဲ့ပုဂ္ဂိုလ်ကအမေသူဟင်းလေးကောင်းတော့ဆိုပဲနေတော့ညောက်တော့ညောက်တော့ဟုတ်ခေဟင်အဲ့တော့ပဲနေတော့ဟင်ပေါ်သွားလားလေးလာလား ငွက်တည်ကြတဲ့အချင်းချင်းကိုဘာတော့မိတ်ဆွေတွေပြအကြံပေးနေဦးမယ်သတ်ထားပြညနေကြဆန်းနေလိမ့်ငါတရားနဲ့လာအောင်မှာအဲ့တော့နေ့တိုင်းနဲ့ဒီနေ့ပို့ပြီးတော့ကိုပိုက်ကြီးတွင်းလို့ထင်နင်းစားလည်းပြီးတော့မရှုံနိုင်မကဲနိုင်ခွေအေးရတဲ့ဘဝရောက်ကြောပေါ်လာလေးလားဟာဟုတ်ဟုတ်ကလားဗျတို့ပြောလို့နေမှာပါဗျာဟင်အဲ့တော့တို့ဟိုထင်းများများထိုးတဲ့မိဒီအချိန်ကောင်းတဲ့အတွက်ထင်းများများကုန်တယ်ဗျာဟင် အဲ့တော့များများသားတာတာသူ့ငါလောင်ငါအတူလောင်နဲ့ညနေကြတော့ဟွန်းကောင်းကြီးပိုးတောင်ကျဲသေးဟုတ်ဗျာအဲ့တော့စာဘူးလားဗျာဟင်စာစာနဲ့ဗျာအိမ်ပြန်သွားဟင်အဲ့တော့သားတွေသမီးတွေကကိုစားနေကြဟင်းလေးအနံတထောင်းတောင်းနဲ့ဗျာဝိုင်းကြီးဖွဲ့စားနေတယ်မြင်လိုက်ရင်ဘယ်လိုနေမတော်ဟင်ဟင်ဘယ်လိုနေမတော်တော်နမဟင်းဥပုပ်ကြီးနဲ့မဟုတ်တာတော့ နှစ်ဖြင့်ငါကြရင်ဆိုလာအောင်ပါနှစ်ဖြင့်ငါကြရင်ဘာအောင်မထင်လဲပေါ်လာလားလေးသွားဟာပိုးတောင်လေးသွားသေးတယ်ဟုတ်ကလားဟဲ့အဲ့တော့ဘယ်နဲ့တော့မြုပ်ပတ်ဖက်ကြမှာထင်တယ်ပေါ်ပါသွားမလားမြုပ်ပတ်သွားမှာအဲ့တော့မနေ့ကတော့ဖြင့်ဟုတ်ကလားဟင်အာယုန်ဒီတို့နောက်ကိုလာတိုက်တိုင်းတိုက်တိုင်းအာယုန်နောက်ကိုတို့စိတ်မပါအောင်ဟုတ်ကလားဟင် အာယုံနောက်ကကိလေသာတွေဒုစိတ်ကိုဝင်ကပ်ခွင့်မရအောင်တတိနဲ့ကြက်ကြက်မမတရေလုံးလုံးစောင့်ပါမယ်ဟုတ်ကလားဗျာဒါမှမဟုတ်ကြားရမယ်နိဟိကြက်ကြက်မမထင်တယ်ဟဲ့ကုသိုလ်ဒီကုသိုလ်တိုင်းဖြစ်ရမယ်ထင်တယ်ဟိတီလာသည်တောင်းသိမှုဆိုတဲ့အတိုင်းတီလာရဲ့အဓိပ္ပာယ်ကိုဖော်ရတော့မယ်ထင်တယ်ဟဲ့ပြီးတော့ဒါနာသည်စွန့်လွတ်တာထင်တယ်ဟိငါပစ္စည်းဆိုတဲ့အစွဲပါဟိပစ္စည်းစွန့်နိုင်ဆိုတိုင်းငါပစ္စည်းဆိုတဲ့အစွဲကိုလည်းလွှတ်ရမှာထင်တယ်ဗျာ အဲ့ဒါလဲစွန့်ခြင်းလှုပ်ခြင်းနှစ်ခုနဲ့ပြည့်စုံတဲ့ဒါနဖြစ်အောင်မနေ့ကတော့တတိလေးကိုကြက်ကြက်မမထင်တယ်ဟဲ့လောက်ခရမယ်ဓမ္မသာဒီကနေ့ဟုတ်ခလားသွဲနေနစ်နေတဲ့နေရာကတက်ခွင့်ရမှာမဟုတ်ဘူးလားဟင်ဟင်အဲဒီကသွဲနေနစ်နေတဲ့တဲကစိတ်ကလေးဒီလောကီအာယုန်တဲကနေပြီးပေါ်ပါလင်မြန်စွာနဲ့တက်လာလို့ရှိရင်နောက်တစ်ခါပတ်ရင်တဲ့တော့မြုပ်ပတ်ပါမလားပေါ်ပါပါမလား ဟုတ်ကလားဟဲ့ဟင်အဲ့တော့အခုရောပေါ်ပါပတ်နိုင်ပါလားမြုပ်ပါပဲတစ်ဆက်ပါမှာလားမြုပ်လက်စားနဲ့မြုပ်ထားကောင်းပါဗျာဟင်ဟင်ဘာလို့ပေါ်ကျင်တာတော့ဟင်မြုပ်လက်စားနဲ့မကောင်းဘူးလားဒီကနေ့တိုင်းဘာလို့တက်ကြမှာတော့ဘယ်တက်ကြမှာအတဲနေတယ်ဘယ်တက်ကြမှာတော့ဟောမေးလို့ရအောင်ဗျာဟောဗျာမေးလို့ရတော့ဘူးဗျာဟောဗျာမေးလို့ရတော့ဘူးဗျာကျဲသူတို့သူတို့လဲကြတော့ဟင်ဟင် ကအဖိုးရှင်ပဲဗျာအဖိုးရှင်ပဲလဲချအောင်ပါဓမ္မဟင်ဒီကနေ့ဘယ်သွားတက်မှာတော့အဖိုးရှင်အတက်နေတဲ့ဟောဗျာလှုပ်ဘူးဗျာဟင်ဟင်ဟင်ဘာတော့ပြောထိမှာဆိုလို့နဲ့တူပါဟင်အဲ့တော့သူဟိုရှိရတီဟိုရမဆုံးခလေးရဥပုပ်တီဒါတွေတော့ဟိုသာရှင်ယူ ပြောနေကြတိုက်ဆိုရင်တော့နာမင်းကြီးရဲ့သားတော်တွေတင်နေဟဲ့အဲ့တော့တို့ကအဲ့ဒီကတဲ့ကနာမင်းကြီးရဲ့သားတော်၄ပါးကိုအဆောင်ခိုင်းမယ်သာသိရင်ကောက်မယ်သာကိုကိုယ်တိုင်သတုဓာရခကိုဆောင်ဘာဝနာလေးနဲ့ဥပုန်နေနေကြရင်မကောင်းဘူးလားဟင်ဟင်ဟင်အဲ့တော့ကျွန်တော်တို့ကနာမင်းကြီး၄ပါးသားတော်ကဒီသရင်ကောက်ထားတဲ့တို့သတုဓာရခကိုဆောင်ဘာဝနာနဲ့ဟုတ်ကလားသရင်ကောက်ရင်ဘုံမကောင်းဘူးလား သတုရာရကဆိုတာကိုဆောင်ဘာဝနာဟိုတက်ဆောင်ခေါ်မှာပေါ့လေဟုတ်ခလားတို့တော်တွေတော်တွေကြတော့ဟောတချုံလေးတွေတမြောင်လေးတွေအိတ်ထဲကိုလူမမြင်အောင်ထည့်သွားတာမရှိဘူးလားဘာလို့ထည့်သွားတာလဲတက်ဆောင်တက်ဆောင်အန်တရယ်နဲ့တွေ့ရင်ရင်ဆိုင်ဖို့ဟုတ်ခလားတို့စိတ်မှာကြတော့ဟိုဘူဆင်းလောက်ရှိတဲ့ပုဂ္ဂိုလ်ကသာပြီးအထက်ကြရင်သူ့ခါးကြမှာလက်နဲ့ကလေးပါဘူးလားလက်နဲ့ကြီးလားလက်နဲ့သေးလားလက်နဲ့သေးဘာဖြစ်ဖို့တော့ တက်ဆောင်လက်နဲ့ကြီးအားသူများတဖို့လက်နဲ့သေးရကိုယ့်အသက်ကိုစောင့်မှုဟုတ်ကလားဟဲ့အဲသတုလာရကကိုစောင့်ဘာဝနာဆိုတာကိုယ့်ကိုယ်ကိုအမြဲစောင့်ပေးနေတဲ့ဟင်ကမ္မထံကိုသိုးလို့တဗျာဟုတ်ကလားဗုဒ္ဓနုတ္တိကမ္မထံမရှိဘူးလားဟဲ့ဖရာဂုံမဲ့ပွားနေရမယ်ထင်တယ်ဟင်အဲ့တော့ဖရာဂုံနဲ့ကိုဒုစိတ်ကလေးကိုသွားသွင်းထားလိုက်ရင်ဟုတ်ကလားဟိုသားသောသမီးသောဟင် အဲသနီးသောလင်သောနွားသောကာသောပစ္စည်းသောဒီသူ့သောကိုမိရွေးဖြစ်တဲ့ကိလေသာအရှိန်ဟုန်တွေတို့နောက်ကလာနိုင်လေလိုက်နိုင်သေးလားဟင်စံကြောင်နဲ့မိကူးတာဘယ်နှခါကြာဘူးတော့ဟင်အဲဘုရားအာယုန်နဲ့တို့နေတာလေဟုတ်ကလားဟိဟင်ဒီလိုဆိုကိလေသာမိတို့ကုနိုင်မှာမလားဟုတ်ကလားဟဲ့ဒီလိုဆိုမြုပ်မလားပေါ်မလားဟဲ့တောင်ဖရားကိုပြီးတော့တို့မေတ္တာကမ္မထမ်းနေဗျာဟုတ်ကလား မေတ္တာကမ္မထာသာဝတပိတတာဝေယဟွန်းတို့ပြောတာမဟုတ်ဘူးဟဲ့ကိုယ်နဲ့ဓာတ်လို့ထားတဲ့ကမ္မထာတင်တယ်ဟဲ့မိမိချမ်းသာတယ်လို့အများလဲချမ်းသာတယ်လို့တဲ့စေတနာတင်တယ်ဟုတ်ခလားမိမိမဆင်းရဲခြင်းတယ်လို့အများလဲမဆင်းရဲအောင်ဒါပြောတာတင်တယ်ဟဲ့မေတ္တာဆိုပါဠိစကားဗမာလိုဓာတ်လို့ထားတာလေတိုင်းတို့ဘဝစိတ်နဲ့တို့ဓာတ်လို့ထားအောင်မှာတင်တယ်ခွဲကြမလားသူလဲခန္ဓာ၅ပါးယုံနာတရားမဟုတ်ဘူးလားတို့ကော ခန္ဓာ၅ပါးတဲ့ပိုသေးလို့လားသူလည်းသူ့အစွဲနဲ့သူဘဝဖြစ်တာဟုတ်ဘူးလားတို့ဟောတို့အစွဲနဲ့တို့ဘဝဖြစ်တာမဟုတ်ဘူးလားဒီလိုဆိုဘဝမတူဘူးလားဟုတ်ကလားဘဝတူတတဝါမဟုတ်ဟုတ်ကလားအဲတခါအဲကြက်နဲ့ဟုတ်ကလားကြက်ရဲ့သားသမီးနဲ့ကိုသားသမီးရောဓာတ်လို့ထားရမယ်ထင်တယ်အဲကြက်ကတော့သူ့သားသူ့သမီးလေးတွေသူ့မိသူ့ဖသူ့ရွှေမျိုးကမချစ်ဘူးလား ကိုသားသမီးဟောကိုမိကိုဖကိုရွှေမျိုးတွေကမချစ်ဘူးလားအဲ့တော့ကိုသားလေးသားဖို့သူသားလေးတရမလားဟင်တလို့ကောတင်မမလားသူလည်းကိုပူဆွေးတောင်းပူဆွေးတယ်လို့သူသူတို့လည်းပူဆွေးမှာပေါ့ဟုတ်ကလားကိုသားလေးကောင်းစားချမ်းသာခြင်းတလို့သူသားလေးရောကောင်းစားချမ်းသာခြင်းမှာပေါ့ဟုတ်ကလားဒါလူထားရမယ်ထင်တယ်ဟဲ့အဲ့တော့မေတ္တာက တစ်ဖက်သားကိုຢာကားသိမ့်နဲ့ပြင်မာမဲ့ဟာဒေါသသိမ့်နဲ့ပြင်မာမဲ့ဟာကိုကာကွယ်တာထင်လိုက်အဲ့ဒါမေတ္တာကမ္မထာရဲ့တတိဟုတ်ကလားတပိတတာပသကပွားပြီးသေနာမပါရင်မေတ္တာသူရှားပါမလားဟင်အဲ့တော့အာယုန်ကိုမှီ၍ဖြစ်နေတဲ့ပြမလိုသိရာကပြမလိုသိဒေါသဝင်ခွင့်မရအောင်မေတ္တာနဲ့ပွားတာထင်တယ်ဟဲ့ဟုတ်ကလားချောင်းရည်စီကြီးတန်းနေတဲ့အချိန်မိကူးလောင်တာဘယ်နှခါတွေ့ဘူးတော့တွေ့ဘူးပေါ့ဗျာ အဲ့တော့ဒီမေတ္တာစိတ်တန်းနေရင်ကြိုက်စိတ်နဲ့မုန်းစိတ်ကုန်မလားအေးဒီလိုဆိုရင်တို့ဟာလားဟဲ့အဲမြုပ်လေလေမလားပေါ်လေလေမလားဟဲ့အဲပေါ်လေလေးလေရအောင်ဒါကိုဖော့ပေးတာထင်တယ်ဟဲ့ဟင်ပြီးတော့အာတုဘတော့ကိုကိုထင်တယ်ဟဲ့တို့စာကတော့ဆယ်မျိုးပေါ့ကွယ်ဟိုတီကာသအလောင်းသုံးရရအလောင်းဟုတ်ကလားဗျတဖြည်းဖြည်းနဲ့ပြည့်စည်သွားတာထင်တယ်ဟဲ့ နောက်ဆုံးအယိုးစုထီအောင်တယ်လေဟဲ့အေးအာအတုပဖယ်ဖယ်ရှိတယ်လေအဲ့တော့ကိုကိုကိုအတုပကဲ့သို့ထင်ချင်းနေရင်ဟိုမာနာဝင်နိုင်သေးလားຢာကဟောဒီလိုဆိုမာနာကြောင့်ဖြစ်တဲ့ကိလေသာຢာကကြောင့်ဖြစ်တဲ့ကိလေသာဒုဏကနိုင်သေးသလားဟုတ်ကလားဟဲ့ကြတိပြောင်မိထလောင်တာဘယ်နှခါတွေ့ဘူးတော့ဟင်ဒါဖြစ်လို့တော့ကြတိပြောင်လောင်စာမရှိဖဲနဲ့ ဟုတ်ကလားဟဲ့အဲ့တော့ကိုယ့်ကိုယ်ကိုအာတုပါရှုပ်နေလို့မာနနဲ့ဒီຢာကမရှိဘူးအဲဒီပုဂ္ဂိုလ်ပဲဘယ်လိုလုပ်ပြီးဟိုကိလေသာဝင်လာမလဲဟဲ့သူတို့တို့ကိလေသာဝင်တို့ကြီးပေါ်တယ်ပေါ်လိုက်မလားဘူးလားဟဲ့ဟင်ပေါ်လိုက်လိုက်တာပဲပြီးတော့ကာယကတာတတိတယ်ဗျာကာယကတာတတိဆိုတာကိုယ်ခန္ဓာရှိတာတွေကိုရည်တွက်တာ32ခုထာသားတယ်ဟဲ့ဟင်စေဘိန်စေဘိန်ဟုတ်ကလားပြောတော့စေဘိန်မယ်သူ့ကိုမကတ်တို့ဘာတို့ကစားအကုန်လုံးတစားပြီးထုတ်တော့စေဘိန်ဟုတ်သေးလို့လား ဟင်ဟင်ဘာဟုတ်ဘူးဟင်သူ့ကိုအကုန်လုံးသူ့နေရာတွင်းနဲ့သူတတ်ခံလိုက်တော့ဘယ်လိုလုပ်မောင်းလို့ရနေလို့ရဟုတ်ကလားဟင်အဲ့တော့သက်ဘိန်းကဲ့သို့ပဲတို့မှလည်းခန္ဓာကိုယ်ကိုဟို32ခုထာသသူ့နေရာလေးနဲ့သူတတ်ခံထားလို့ခုလှုပ်ရှားသွားလာနေနေတာထင်တယ်ဟဲ့ဟင်ဒါမှမဟုတ်တို့မန်တက်နေတာထင်တယ်ငါလှုပ်လို့ရငါကပဲ့နေငါပဲလို့ကောင်းများမှတုံးဆိုဟုတ်ကလားဗျာဟင်တကယ်လို့ဒုက္ခနာကို ခန္ဓာဖြစ်စဉ်ကြီးကို သူ့သူ့ပိုင်းလေးနဲ့သူ့ပိုင်းသူ့အစုလေးနဲ့သူ့အစုကိုတသားစီချွတ်ပုံပြီးမြင်နေရင်သူရောမာနတက်နိုင်သေးလားဒေါသကောဟိဒီလိုသာနာမင်းကြီးလေးပါအစားကိုကိုယ်ထဲမှာနာမင်းကြီးလေးပါဟင်ထည့်ထားလိုက်ရရင်ကာမနာမင်းကြီးတဲ့ဓမ္မနာမင်းကြီးထည့်ထားလိုက်ရရင်ဘယ်နဲ့တော့ဘယ်နာမင်းကပို့စွမ်းထမဟုတ်ကလားဟုတ်ကလားဗျဟင်နတ်ဆိုတာပါဠိလိုနာထဆိုတာလာတာလေ အာကိုရပြောတာမဟုတ်ဘူးလားအဲ့တော့သတုဒ္ဓရကကိုဆောင်ဘာဝနာလေးကိုတို့ပွားနေကြရင်ပြင်လေတို့များကိလေသာဝင်တော့ဝင်နိုင်သေးလားဒီလိုဆိုရင်လေးမလားပေါ့မလားဗျအဲပေါ့ရင်ပြင်လေတို့ပေါ်လဲလဲနိုင်တာပေါ့ဟင်မြုပ်လဲလဲဖို့ရှိသလားဒါတို့ရှိရဲ့လာသန်းရှိရဲ့လာပြီးကြော် ရှိရဲ့ဟုတ်ကလားဗျာဟင်ဟိုရက်မဆုံးခွဲဒီနေ့ဒီရက်ဒီဒီလူများကြိုးစားခဲ့ကြရှင်ဟုတ်ကလားဟင် ပြီးတော့တို့ဟိုလာပြီးဟို15ရက်လားခွဲလားဟုတ်ကလားအဲ့ဒီချိန်ကျတော့နတ်မင်းကြီးလေးပါအသာတို့ဘာတော့ဟဲ့အလောင်းတော်တို့ဖြစ်ကျင့်တဲ့တိလသစ္စာခန္တီမေတ္တာတယ်နဲ့ဟဲ့ဟုတ်ကလားတိလသစ္စာခန္တီမေတ္တာဒီလေးချက်နဲ့ညီအောင်တို့ဥပုပ်နေလေးတွေကိုအာယုံစိတ်သုံးပြီးကျင့်မယ်ဆိုရင်နာမင်းကြီးသားတော်တွေတဲ့နာမင်းကြီးလေးပါးကပူထက်မထင်နဲ့ဟုတ်ကလား ကိုကိုယ်တိုင်သီလဆောက်တည်နေပြီကိုဗျဟုတ်ကလားဟဲ့ဟင်ဟင်ပြီးတော့တို့ကိုကိုယ်တိုင်မြစ်တာလည်းရှိနေပြီထင်တယ်ဟဲ့ကြွားနေပြီထင်တယ်ပြီးတော့ဟိုသစ္စာဆိုမှန်သောစကားပြောမယ်မှန်တဲ့လုပ်တိလုပ်နေမယ်ကိုကိုယ်တိုင်သစ္စာထိုက်မနေဘူးလားဟဲ့ဟုတ်ကလားဗျာပြီးတော့ကောင်းအာယုံတွေ့တွေ့သိုးအာယုံတွေ့တွေ့မတုံမလုံနဲ့ကိုယ်စိတ်ကလေးကိုပိုင်းနေရင်ခန္တီကောမဖြစ်နိုင်ဘူးလားဗျာအဲ့ဒီကောင်းတာနဲ့တွေ့တွေ့သိုးတာနဲ့တွေ့တွေ့ အဲ့ဒီနေလေးကိုမတုံမလုတ်အောင်တို့ဆောင်သိနိုင်လို့ရှိရင်နာမင်းကြီးလေးပါအာကိုတာနဲ့ဒီအလောင်းတော်တို့ဖြစ်ခြင်းနဲ့လေးမျိုးအာကိုတာဘယ်ဟာကပို့ထီအောင်မလုပ်ဟဲ့ဟုတ်ကလားဗျာဘယ်လိုလို့နာမင်းကြီးအာကိုခြင်းသလားကိုယ်ခန္ဓာဖြစ်ခင်ကိုကျင့်ရမယ့်တရားအာကိုခြင်းသလားအဲ့တော့လာပြီလာခွဲအဲ့ဒီ15ရက်ဒီ15ရက်ဒီကိုဒီလိုဆောင်သိလာရင်ဟောတို့ဘယ်နဲ့တော့ကိလေသာဝန်တုတ်ကြီးတော့လေးမလားပေါ့မလား အင်းပေါ့တယ်ဆိုရင်ပြီမလားကြွမလားဟဲ့အကြွလာမှာပေါ့ဗျာဟင်ငါပေါ့လာပေါ့ဘယ်ပြီနိုင်တော့မတော့ဘူးဗျာဟင်ဟုတ်ကလားဗျာဒီလိုဆိုရင်တို့လူသားတွေဟာစိတ်ဓာတ်တွေရေးကျက်လာပြီးအနှစ်ပြည့်လူသားမဖြစ်နိုင်ဘူးလားတနှစ်ပြည့်ရင်တနှစ်စိတ်ဓာတ်ရေးကျက်နေတဲ့ဟုတ်ကလားဟဲ့ဟင်အနှစ်ပြည့်လူသားမဖြစ်နိုင်ဘူးလားအဲ့ဒီပုဂ္ဂိုလ်ဆိုရင်တော့တနှစ်ပြည့်ပြီလို့ပြောလို့ရဟုတ်ကလားဗျာ တကယ်လို့အဲ့ဒီခုနကဟိုနာမင်းကြီးလေးပါးရဲ့သားတော်နဲ့တူးတဲ့သတုဓာရကကိုဆောင်ဘာဝနာဟုတ်ကလားပြီးတော့နာမင်းကြီးလေးပါးနဲ့တူးတဲ့တူပါတော့မြဟင်အလောင်းတော်တို့ဖြစ်ခြင်းနဲ့ဖြစ်တဲ့ဟင်တိလသစ္စာခန္တီမြတ်တာဟုတ်ကလားဒါရင်းနဲ့ယူလာတဲ့ပုဂ္ဂိုလ်ဟာဟောအနှစ်ပြည့်ပြီဒါရင်းမပါရင်ဘယ်နဲ့တော့တစ်နှစ်ပြည့်ပြောမလားအနှစ်လားအကာလားဗျသိတာချင်းကျက်မလားသိတာမရင်ကျက်ရင် အနှစ်လားကာလားဒါရင်တို့ခုပြောတော့တစ်နှစ်ပြည့်ပြီပြောတာမဟုတ်ဘူးလားဗျဟင်ပြောတော့တစ်နှစ်ပြည့်တယ်ပြောတာမဟုတ်ဘူးလားဗျအနှစ်ပြည့်ခဲ့ရလားဟင်ဟောဗျာဟောဗျာဟောဗျာဟောဗျာမင်းတို့ရောက်သူတို့အနှစ်တစ်နှစ်ပြည့်တယ်ပြောတာနဲ့တူပါသဗျာပြည့်တာတစ်နှစ်ဟာဟုတ်ကလားဝိသာယဟာအဖိုးရှင်ပြောဗျာဟင်ဟင်အဖိုးရှင်မလုပ်တော့ဘူးဗျာတကြီးကျိုးနေဟင် ဟမ်တို့ပြောတော့တစ်နှစ်ပြည့်ပြီတစ်နှစ်ပြည့်ပြီနဲ့ဟုတ်ကလားအဲ30အသက်ရှိတဲ့ပုဂ္ဂိုလ်ဟာအဲဒီတိုင်းနာဟိုနှစ်တိုင်းနှစ်တိုင်းနာဒီလိုအနှစ်ပြည့်စိတ်ဓာတ်ဖြစ်လာခဲ့ရင်ဒီချိန်တို့ဘယ်လောက်ရင့်ကျက်နေမလဲဟဲ့ဘာလောကနာနဲ့တွေ့တယ်တုံလို့ပါဟုတ်မလားအနှစ်ပြည့်တဲ့ပြပင်ဟာတော်ရောက်လီတုံလို့သလားတုံလို့တောင်ခိုင်းလောက်ပဲရှိမယ်ပင်စီတိမတုံလို့နိုင်ဘူးဟုတ်ကလားဗျာဟေးစိတ်တော်ဖြင့်ဖြစ်ခြင်းပြန်ပေါ့ဘူးမပါတော့ဘူးထင်တယ်ဟဲ့ဟုတ်ကလားဟေ့ ဟင်30လောက်ဆိုအနှစ်တော်တော်ပြည့်ပြီထင်တယ်ဟဲ့ဒီတိုင်းမှာလောက်ခဲ့ကြရင်အခုတို့ဘယ်နဲ့တော့ဟဲ့ဟင်ပြီးခဲ့တဲ့360ငါ360ငါ365နဲ့အကျင့်ဘယ်လောက်ရှိပြီတော့ဟင်ဟင်အကျင့်ဘယ်လောက်ရှိပြီတော့ညာဟင်ကိုယ်အသက်နဲ့မျှထင်တယ်အသက်နဲ့မျှပဲအဲ့တော့တို့အနှစ်ပြည့်ဗလားဟဲ့ကြည်သေးဘူးလားဟင်ဒါဖြင့်အဖိုးရှင်ကြကိုယ်အသက်ဘယ်လောက်တဲ့မနေ့ကပြောတာ ဒါရင်အနှစ်90လားအကာ90လားအာ90အကာကြီးလားဟင်ဒါရင်ဖိုးရှင်90အကာကြီးပဲရှိသေးတယ်အနှစ်အနှစ်ရောက်သေးဘူးလားဘယ်တော့နှစ်ပြည့်မှာတော့လို့ဘူးဘယ်တော့နှစ်ပြည့်မှာတော့တော့အုံးတင်ကြံမေးဦးမထင်ဘယ်နဲ့တော့ဘယ်တော့နှစ်ပြည့်မှာတော့ရတော့ဒါတို့ပြောတော့အနှစ်ပြည့်တစ်နှစ်ပြည့်ပြီတစ်နှစ်ပြည့်ပြီနဲ့လူတိုင်းပြောတာထင်တယ်ဟင် အဲ့တော့အနှစ်ဆိုတဲ့စကားကိုသိလို့လားတို့ဟုတ်ကလားဗျာဟုတ်ကလားဗျာဟင်ဟောဗျာမေးလို့ရတော့ဘူးဗျာအဲ့တော့တို့လောက်တာလောက်နာမယူဖလားပဲထင်တယ်ဟဲ့ဟင်ကိုပိုင်ဗုဒ္ဓဘာသာဖြစ်ပလားဟင်မယူဖလားအတိုင်းမဲ့တို့လုံနေတုံးမယ်ကိုပိုင်ဗုဒ္ဓဘာသာဖြစ်ရလေဦးမလားကွဟင်ဟုတ်ကလားဗျာကိုတိုင်ကိုပိုင်ဗုဒ္ဓဘာသာဖြစ်လာရင်အနှစ်ကောမပြည့်နိုင်ဘူးလားရှင်ပုဂ္ဂိုလ်ရဲ့ရည်ရွယ်ချက်သိသွားရင်လေ ဟင်ဒလိထုံးတာမလိုက်ဖဲနဲ့ရည်ရွယ်ချက်ထိသွားမှာတယ်ဗျာဟုတ်ကလားဗျာအဲ့တော့တို့ဒီပညာကြတော့တရားမင်းကြီးကိုယ်တိုင်ဆင်းတာတယ်ဟဲ့အဲ့တော့တို့ခန္ဓာဖြစ်ပင်ကိုဟင်ကိုယ်အကြောင်းကိုသိဖို့လဲလိုတယ်ထင်တယ်ဗျာကိုယ်ခန္ဓာဖြစ်ပင်များကရုပ်တို့ရဲ့တဘာဝနာမ်တို့ရဲ့တဘာဝသူတို့ပြောတဲ့စကားကိုလည်းကြားရလေအောင်မယ်ထင်မလားဟင်ခန္ဓာဖြစ်ခြင်းအကြောင်းသိဖို့လိုအပ်ပြီထင်တယ်ဟဲ့ ဟင်ခန္ဓာဖြစ်စဉ်ကပြောနေတဲ့စကားကိုလည်းကြားဖို့လူသေးတယ်ဗျာအဲ့တော့ခုခန္ဓာဖြစ်စဉ်မှာတတိအသိနဲ့သိရတော့မယ်ထင်မလားခန္ဓာဖြစ်စဉ်ကြည့်ရတော့မယ်ထင်တယ်ဟဲ့ဟုတ်ကလားဟင်အဲ့လိုဆိုရင်တော့တို့တရားမင်းကြီးကဟိုတရားမင်းကြီးနဲ့ဘယ်ဟာကပူအားပူရမလို့ကိုတရားမင်းကြီးစရင်မှတ်တာကိုတို့တာကြောက်မှာလားတို့တရားမင်းကြီးစရင်တို့တာကြောက်မှာလားဟင်ဟင်အော်တို့တရားမင်းကြီးကအော်တတိနဲ့သိတယ်ဟဲ့ ဒါခန္ဓာဖြစ်စဉ်ကိုသိရောမသိနိုင်ဘူးလားခန္ဓာဖြစ်စဉ်ကပြောတာကိုကြားရောမကြားနိုင်ဘူးလားအဲ့တော့မကောင်းတာတွေးနေအော်နောက်ကတရားမညမှလိမ့်မယ်တွေးတယ်တွေးတယ်နဲ့မှတ်ဘူးလားဟင်ဒီယုံကြည်ရတာဒီတိုင်းနေစိတ်ကြီးကအိမ်ပြန်နေလေအိမ်ပြန်နေတယ်အိမ်ပြန်နေတယ်နဲ့တရားမညမမှတ်ဘူးလားဟုတ်ကလားဟင်မှတ်သလားအဲ့လိုတရားမင်းကြီးကိုတရားမင်းကြီးကကိုပြန်မှတ်နေရင်ဘယ်နဲ့တော့ ဟင်မကောင်းတာတွေးရသေးတာမကောင်းတာပြောရသေးတာမကောင်းတာလုပ်ရသေးတာအဲ့တော့တရားမင်းကြီးသိရင်ကတိကျကြမှာတိကျမှာဗျဟိုတရားမင်းကြီးကသူဥဥပုပ်ကြောင်းတော်သွားတာတော့သူသိရင်မှသွားမှာထင်တယ်အဲအတွင်းထီသူသိရင်လိုက်မှသေးလားဟင်အဲ့တော့ဟာဘသူတော့ဥပုပ်ကြောင်းဆောင်သွားတယ်လေပင်သူ့လေပင်လည်းပတိကြီးတွေ့တယ်ဆိုဒါမှသွားမှာတယ်ဟင်ဟင်ဟိုယုံကြည်ကိုတို့ထိုင်ပြီး ဟိုစိတ်ကြီးအိမ်ပြနေတာ तू မှတ်နိုင်သလားအပြင်တရားမင်းကလေဟဲ့အပြင်တရားမင်းကညာနိုင်ညာလို့ရတယ်ထင်တယ်ဟဲ့ဟင်တို့အတွင်တရားမင်းကညာလို့ရသေးလားဒါရင်အတွင်အပြင်တရားမင်းတို့ဘယ်နဲ့တော့ကြောက်ရမှာလားအတွင်တရားမင်းကြောက်ရမှာလားဟုတ်ကလားဗျကြောက်ကောကြောက်လားတရားကောအကျိုးနည်းအကျိုးသေးတာကိုတရားကိုရောသူများတရားတော့ဟိုအိုးလေးနဲ့ကျူထားတယ်ဟုတ်တယ် ကိုတရားကိုရောကြိုကြရလားဗျအကျိုးလေးကဟင်ဘာဖြစ်လို့တော့ကိုတရားကိုတော့ဘာတဲ့ဘာတဲ့ဘာတဲ့ဗျာဘာတဲ့ဗျာဘာတဲ့ဗျာမသိလို့ပါအောင်မာသိရင်ဘယ်တော့ကြိုမှာတော့ကဲအခုပဲအိုပါအိုလေးထုတ်ထားဗျာဟင်ဟင်ကိုတရားကိုတော့ကြိုလားဗျာကြိုကြသေးဘူးထင်ဟင်ကိုတရားကိုတော့ကြောက်လားဗျာကိုတရားကအတွင်းထိလိုက်မှတ်တော့တာထင်တယ်မှတ်တမ်း ဟင်မကောင်းတာတွေးနေလေတွေးတယ်တွေးတယ်နဲ့မှတ်ပြီးထင်တယ်ဟိဟင်အဲမကောင်းမကောင်းတဲ့ပဲသွားနေလေသွားတယ်သွားတယ်နဲ့ဘာလို့တို့ခန္ဓာတွင်းမှာရှိနေတယ်ဟိုတည်ခြင်းကြားခြင်းဖြစ်တဲ့တတိနဲ့အတိကမမဘူးလားဗျာအဲမှတ်နေတော့ကဲမကောင်းကိုကိုအကြောင်းကိုမသိနိုင်ဘူးလားဗျာဟင်အပြင်သိသိမှလားအတွင်းသိသိမှလားဗျာအဲအတွင်းသိသိမှဗျာဟင်အဲ့တော့ကိုမကောင်းတာကြီးကိုသိနေပြန်တော့မရှက်ဘူးလားဗျာ ဟေ့ကိုမကောင်းတာကြီးကိုကြမ်းနေရင်နောင်ဒီကိုအကြံတိုင်းသွားပြီးဘဝဖြစ်မှာမကြောက်ဘူးလားဗျာဒီလိုဆိုဟိရိဥဒ္ဒပတရားမလာနိုင်ဘူးလားဟေ့ဟေ့ဟေ့ဟိရိဥဒ္ဒပတရားလာလို့ရှိရင်ဟောကလားမကောင်းတဲ့အမှုတွေပြုအောင်တော့မလားဗျမကောင်းတဲ့အမှုတွေပြောအောင်တော့မလားဗျသူ့မဟုတ်မကောင်းတဲ့အမှုတွေသူများလုပ်တာအားပေးအောင်မလားဗျဒီလိုဆိုတို့ဘယ်နဲ့တော့အကျွေးရောရှင်းဖို့တို့သေးလား စိတ်ရင်းပြအင်းပြဟုတ်ကလားဟိဒီလိုဆိုတို့ဟိုနောက်တစ်နှစ်365ရက်ပတ်တဲ့ကာလကြရင်ပြန်လေတော့မြုပ်ပါပါမလားပေါ်ပါပါမလားဟိပေါ်ပါပါမှာထင်တယ်ဟဲ့ဟိဟုတ်ကလားဟိပတ်နိုင်မှာမလားဟိပတ်နိုင်မှာမလားဆိုတော့ပြန်လေတော့တတ်နိုင်တယ်လို့တော့လားဘာလို့လုံတော့သူတို့ပဲလှဲတော့ သူတို့မြုံမြဲမြုပ်ချင်တာနဲ့တူပါတဗျာဟင်မြုပ်ချင်တာနဲ့တူပါတဗျာအပြောပါဗျာဟင်တရားမင်းကြီးသူတို့ဟိုတရားပေမဲ့ကြာရင်သူတို့တင်ဂီတာရှိတယ်ဗျာတို့တို့ဖြားတာနာတာမဟုတ်ဘူးရဟင်တခါတည်းသူတို့ဝတ်သားတာတွေကအယောင်ညှို့သွားဟုတ်ကဲ့အယောင်ညှို့သွားဟင်ပြီးတော့တို့ ဘာဖြစ်လာတော့စိတ်လဲညှို့သွားတယ်သူနတ်ပြည်နေခြင်းစိတ်ကုန်ရှိဘူးအဲ့လိုဖြစ်လာရင်သူသေမဲ့လက္ခဏာလို့ဆိုတယ်ဗျာဟုတ်ခလားအဲ့တော့တို့တရားမင်းကြီးကသူသေဖို့ရအဲ့လက္ခဏာတွေကြတော့အာငါသေရတော့မှာပဲဟင်အဲ့တော့ငါသိရင်ဘယ်ရောက်မလဲမှန်းဆိုကြည့်တော့သူကဒီကကောင်းမှုကြောင့်ဒါနတစ်ခုကောင်းနေတဲ့သူအထက်ရောက်တာထင်တယ်ဟဲ့ပြီးတော့ကာမသီလဆိုတဲ့၅ပါးသီလသင်္ကြန်ခြင်းကြောင့်သူအထက်ရောက်တာထင်တယ်ဟဲ့သို့တော့ လူပြည်တော့ကမဟုတ်တာလဲလုပ်ခဲ့သေးတယ်ဟုတ်ကလားသူမဟုတ်တာလုပ်ခဲ့တဲ့ကြွေးချင်းရှိတဲ့အတွက်သူဗာရာဏသီပြည်တခုသောအိမ်သာချင်းမှာသူပို့တော့ဖြစ်ရမှာဟင်မကောင်းမှုဘက်ကအလှည့်ကြပြီထင်တယ်ဟဲ့ဟင်ကောင်းမှုဘက်အလှည့်ကြပြီမကောင်းမှုဘက်ကအလှည့်ကြအောင်မှထင်တယ်ဟဲ့ဟင်ပိုးလောက်ကြီးဖြစ်မှာအဲ့တော့ပိုးတရားကပိုးလောက်ပြောင်းဖြစ်ချင်မှာမလားကိုကတရားနာမင်းကြီးဗျလူကြီးတဲ့သူပိုင်နေထင်တယ် နတ်ပြည်လည်းနှစ်ထပ်ပိုင်ထင်တယ်အဲ့တော့သူသုံးထပ်ပိုင်နတ်မင်းထင်တယ်ဟိနတ်ပြည်ကိုလည်းသူပိုင်တယ်ဟုတ်လားနတ်ပြည်မှာလည်းသတုမာရဲနဲ့တာဝရင်းသားထင်တယ်လူပြည်ကိုလည်းသူလှမ်းပိုင်နေထင်တယ်ဟဲ့သုံးထပ်ပိုင်ကြီးရနေပြီးအိမ်နာချင်းနဲ့သွားပြီးတော့ဖြစ်ရမယ်ဆိုတော့ဘသူဖြစ်ခြင်းတော့တို့ဟာတွေဟောဟင်တယောက်တလီမှပါဘူးလားအဖိုးရှင်ဟာမှန်မှန်ပြောပါဗျဟင်ဟင် ငါဖိုးရှင်ပါခြင်းမလားပါအာမမှန်ပြောပါဗျာဟင်လက်သူလည်းမတော်တော့ဖိုးရှင်ပါတော့သူလည်းပါခြင်းဘူးပေါ့ဒါပြီသူကတရားရဲ့သူရှိနေတဲ့အချိန်ဟုံနဲ့လှန့်ကြည့်တယ်အနာကကိုလေအဲ့ဒီပိုးလောက်တည်ပြီးရင်ဘာဖြစ်မှာတော့ဒုတိယဘဝခေါ်မလားဟင်ပိုးလောက်ပြီးနောက်ဖြစ်မှာဘဝဒုတိယဘဝပြောရမှာပေါ့ဟုတ်ကလားဗျာကြည့်တော့အဲ့ဒီဘာသာနဲ့ပြီးမှဘယင်ဖြစ်မှာဟုတ်ကလားဗျာ ဘောင်းတော်ကောင်းမှုကံရဲ့အလှည့်ပြန်ကြလာတာကိုဗျာဟုတ်ကလားအဲ့တော့ဘယ်နဲ့တော့ဟိုဘယင်ဘသူဖြစ်ခင်ရတော့ဒီရက်မဖြစ်ခင်လူရှိလားတိတ်တလုံးတိုင်လေဒါလှုပ်လို့လေညှိုးလေးနဲ့ထိုးယုံနဲ့အာကာမကိစ္စအလုံးအကုန်ပြီးထင်တယ်ဟဲ့ဟုတ်ကလားဟင်အဲ့တော့ဘယင်ဖြစ်ခင်လူရှိလားအရှိတာပဲအဲပိုးတော့ဖြစ်ခင်သူကောအဲ့တော့ပိုးလောက်နဲ့ဘယင်နှစ်ခုပုံထားမယ်ဘယ်ဟာယူကြမလို့လောကရောမယ် လုတ်ကြရောမယ်ဟိုဟိုတရားလည်းဒီလိုပဲခဏတို့တရားလည်းကိုတရားကိုလည်းမေးချိုဘုရားယူခြင်းတော့ဟင်ဟင်နှစ်ပုံပုံထားတယ်ဟင်အဲ့တော့ဟိုတရားကလည်းဒီလိုပဲဗျပိုးလောက်ကိုကြောခြင်းတော့ဗျာဟင်အဲ့တော့ဒီပိုးလောက်ကိုဘသူတတ်နိုင်တယ်လဲဆိုတော့ဟုတ်ကလားဥပုပ်တဲ့သွားတာခိုင်းလို့တတ်ပါမလားဟင်တမ်းတို့တော့ဆောက်တည်နေတာတွေသွားတာခိုင်းရင်ဟင် အဲ့တော့ဒီပိုးလောက်ကိုမစားမတော့ပိုးလောက်ဘယ်သူတတ်ချင်လဲဟိုအော်လူမိုက်တော့ရှိတယ်ဗျပေါ်စိတ်တောင်တတ်နေတာတွေရှိသေးတယ်ရှင်နေကြိုးတွေတတ်နေတာရှိသေးတယ်လူမိုက်မရှိဘူးလားအဲ့လူမိုက်ကတော့တတ်မယ်အဲ့တော့ဘသူငါဒီပိုးလောက်ကြီးဖြစ်လာရင်အသာခိုင်းရပါမယ်ကြည့်တော့မုတ်ဆိုးသွားပြီဟင်ကမုတ်ဆိုးကတော့ဘယ်နဲ့တော့ဥပုဒေလို့ရှောင်းမလားမရှောင်းဘူးဟုတ်ကလားဗျဟင် တို့ခုနပြောတယ်ဟိုတရားအားထုတ်နေသူတရားရှင်တွေဆိုရှောင်းမလားမရှောင်းဘူးဗျသူကဓာတ်လို့ထားမလားသူ့ကိုယ်နဲ့ပိုးလောက်ကိုဓာတ်လို့ထားမလားမေတ္တာရှိမလားမရှောင်းဘူးဗျသူကောင်းပြီးရောကိုတဲတော့ဟိုသူကဟိုတို့လူပြည်ကိုလူရောင်ဆောင်ဆင်းလာပြီးတော့အဲ့ဒီမုတ်ဆိုးတော်တဲ့ကိုတော်လှဲ့နေတော့ကိုသွားတွေ့သွားတွေ့တော့ငါငါတရားမင်းငါကိုကိုကြီးတခုပေးသားမှာဟုတ်ခလား ဟင်ငါသေးလို့ရှိရင်ကွာမင်းတိုင်းကြီးမင်းမျိုးတော်ကဘယ်ဘသူအိမ်ဘသူအိမ်မှာဟိုအိမ်နာချင်းကြီးရှိတယ်ကွာအဲ့ဒီအိမ်နာချင်းကြီးထဲမှာပိုးလောက်ထဲမှာပိုးလောက်တကပိုးလောက်တို့တဲ့ကြီးတဲ့ပိုးလောက်ကြီးတကောင်တွေ့နေမယ်ဟုတ်ကလားအဲ့ဒါကြီးကိုငါတပ်ပေးသားမှာအဲ့ဒီဟာကြီးကိုမင်းတပ်ပေးသားမှာဟုတ်ဗျာမစားရမတော့လည်းအဲ့ဒါကြီးခင်ဗျာဟိုကျုပ်တက်လို့ကျုပ်ဘာမှမမရဖဲနေကြတတ်ချင်မအောင်ကြောက်မုတ်ဆိုးကလည်းရောင်းစားလို့ရတာသာတတ်ချင်မှာပေါ့ ရောင်းစားလို့မရတဲ့ပိုးလောက်ကြီးကသူတိုက်ချင်မတယ်တော့ဟုတ်ကလားဟေးပိုးလောက်ကြီးမုံဆိုးတပြီးတော့လိုက်ပြီးတော့ချင်းချင်းဝင်ကြီးနဲ့ရောင်းမသူဝယ်မတော့ဘာဖြစ်လို့တော့လောကရောပဲဟေးခံနဲ့တို့တို့လက်ထက်သာယုံတာပါဗျာသူတို့လက်ထက်ကတော့ယုံမှာဟုတ်ပါဟင်ဟင်အဲ့တော့နဲ့တမသာရဲတုတ်တာကျုပ်တို့ကျုပ်တတ်လို့ကျုပ်ဘာကျုပ်မှမရှိပဲနဲ့မတတ်ဘူးဗျာဟိုဟာအဲ့တော့ဟုတ်ဘူးကွာအဲ့ဒါကြီးကိုမင်းတတ်ပေးလို့ရှိရင် အဲ့ဒီဘိုးတော်ဘဝကပြီးထားတယ်ငါဘိန်ဖြစ်မယ်မင်းတိုင်းကြီးအဲ့မင်းမျိုးတော်မှာပဲငါဘိန်ဖြစ်မှာဟုတ်ကလားငါဘိန်ဖြစ်မင်းကိုငါစစ်သူကြီးရာလူပေးမကွာဆိုတော့မုံဆိုးဆိုတော့စစ်သူကြီးနဲ့တိုက်တယ်ထင်တယ်စစ်သူကြီးရတဲ့တာရဲဖြာရဲမှာဟုတ်ဟုတ်ကလားဟုတ်ကလားဟုတ်ဝါသရာချင်းတူတယ်ထင်တယ်ဟေ့အဲ့တော့သူမကြိုက်ဘူးလားဟဲ့ဟုတ်ကလားတမင်တရားကလူတယုံပဲရှိတာလေဟုတ်ကလားဗျာဟင်ဒေါကောင်တရားကမြို့ကောင်တယုံပဲရှိတော့တယ်ထင်တယ် ဟုတ်လားဝါသနာကြီးတော့တူတယ်ထင်တယ်သူ့ဝါသနာလေးစွန့်မို့လို့သေးလားအောင်မဲ့သူ့ဝါသနာလေးတိုင်းနဲ့တရအောင်ပါတဲ့ရစစ်သူကြီးဖြစ်မှာကိုဗျဟုတ်ကလားအဲ့တော့တခါလဲဘယ်နယ်တော့ကမုတ်ဆိုးကဟိုစစ်သူကြီးဖြစ်မယ်ဆိုတော့မုတ်ဆိုးနဲ့စစ်သူကြီးနဲ့နှစ်ပုံပုံပယ်ဟာကြိုက်တော့လောကရောမယ်ဟင်မုတ်ဆိုးနဲ့စစ်သူကြီးသူလည်းနှစ်ပုံပုံရမှာပဲဟိုကလည်းပိုးလောက်နဲ့ဟိုဘယင်နှစ်ပုံပုံတယ်လို့ပဲဒီလည်းမုတ်ဆိုးနဲ့စစ်သူကြီးနှစ်ပုံပုံများဘယ်ပုံကောက်မလို့ဘာဖြစ်လို့တော့ညာ အမျိုးအောင်တွေတတ်ချင်လို့တဲ့လုံးကရောမဗျာခင်ဗျာဟင်ဟင်ဟင်တော့ကောင်တော့တော့ကိုဘေးမယ်ဗျဟုတ်ကလားတော့တော့ကောင်ပဲတတ်တာဘယ်နဲ့လို့တရားဆွဲခံအောင်မလားမမျိုးကောင်တတ်တော့မတော်ခင်ဗျာတရားဆွဲခံအောင်မယ်ဘယ်လိုတော့ကြည့်ပါမျိုးကောင်တတ်ချင်လို့တဲ့ကြည့်ဟင်အဲ့တော့ဒါနဲ့ပဲဟိုသူကလည်းသူ့အတွက်ရမယ်ဆိုတော့ဘယ်နဲ့တော့မသားလည်းတတ်မှာပဲသားလည်းတတ်မှာပဲသူတို့ထင်တယ် ဟင်သူကဒီဟာတတ်ရင်သူ့အတွက်ကဘယ်နဲ့တော့ပူပူလောက်ကလေးတတ်တာဘယ်လောက်ကြာမှာလဲတော့ဟိုမှာသီးသိမ်ကြီးကစစ်သူကြီးသီးသိမ်မသိမချင်းဗျရမယ်ရလာကြီးကဟင်သူလည်းလူချင်မှာပဲထင်တယ်ဟဲ့အဲ့တော့သူတို့ဂတိကဝနဲ့တီးသွားရောတရားမီနဲ့စိတ်ချလက်ချနဲ့ပြောင်းသွားရောဟုတ်ကလားဗျအချိန်ကြတော့အချိန်တိုင်းမစုတည်တာပါပဲအဲစုတည်တော့သူပြောတဲ့အတိုင်းပိုးတော်ကြီးသွားဖြစ်တာပါပဲအဲမုံဆိုးကတော်ထဲမှာ ဟုတ်ကလားသားကောင်းလေးဟိုကမြို့ကဖောက်တယ်တွေကလည်းဘယ်နေ့ဟိုဘယ်နှကောင်းဘယ်နေ့ဟိုဘယ်နှပိတ်သားနဲ့အမှားတွေကလည်းရှိနေတော့ဟုတ်ကလားသားကောင်းပဲပတ်ချလှဲ့လိုက်ပြနေရတာဒီဒီဘယ်နဲ့တော့ပိုးလောက်ကြီးတတ်ဖို့မေ့သွားဟင်တရက်နဲ့လည်းမဟုတ်ဆိုသတိမရဘူးတပတ်နဲ့လည်းသတိမရဘူးတလနဲ့လည်းသတိမရဘူးဟုတ်ကလားဗျအဲ့တော့ပိုးလောက်ကြီးကအနေကြရင်ပြောတာပဲဘယ်နေရာမျိုးမဆိုဘယ်ဘဝမျိုးမဆိုဟုတ်ကလားဟဲ့ ဘလောက်မကောင်းနေနေထောင်ကြတဲ့သူတောင်ကြပါများပြောတဲ့ဗျာဟုတ်ကလားဟိဒီကြကာသာသာမျက်ရည်နဲ့မျက်ခွက်ဆိုပါဟုတ်ကလားဟိအနေကြတော့ပဲနဲ့တော့သူလည်းပြောလာမှာပဲပေါ့ဗျာဟုတ်ကလားအဲ့တော့ဘိုးလောက်ကြီးတယ်အနေကြတော့ဘယ်လိုနေမလို့သူ့ဘဝလေးပြောမှာပဲအဲ့တော့ဟိုကကြာမှတတိယတော့ဟာငါတော်တဲ့တုန်းကဟိုလူတယောက်နဲ့ဒီကတိကဝရှိတယ် အာငါရက်တောင်ကြာသွားမှာပဲငါသွားကြည့်ဦးမှာပဲကြည့်တော့ပို့လောက်ကြီးကတခါတည်းသူသူများတွေကြားထဲကလုံလုံပြီးအပေါ်တက်လာအာသူကမှင်းကြီးနဲ့စောင့်လာဟင်ထိုးမလို့ဟင်အပို့လောက်ကြီးတခါပေါ်လာရင်တော့ထိုးမယ်ဆိုစောင့်နေပို့လောက်ကြီးပေါ်လာတော့ထိုးမယ်လို့လည်းရွယ်လိုက်ရောပို့လောက်ကြီးနေပါဦးနေပါဦးလို့ပြောတယ်ခင်ဗျာကျုပ်မစားရမတော့နဲ့ဘာလို့တတ်ချင်တာတော့မေးဆိုဟင်အဲ့တော့ငိုဘူးဟင် ခမားနဲ့ကျုပ်နဲ့တိုးတဲ့တုန်းကဂတိကဝရှိတယ်ခမားကဒါဒီကိုကျုပ်တတ်ပေးလို့ခဏသိရင်ခဏဘယင်ဖြစ်မှာကျုပ်ကစိတ်တူကြီးဖြစ်မှာတောင်းလို့တတ်တာခဏမစားမှတော့ကျုပ်လည်းသိတယ်ဆိုဟင်ဘယင်မဖြစ်ခင်နေပါကွာငါပျော်လုံးလို့တစ်ချက်ငုတ်ပြရသေးဘူးဆိုငုတ်သွားတာပေါ်ကုန်မလာဘူးတဲ့ဟုတ်ပဲတို့ဟာတွေကောပဲနေတော့တို့ဟာတွေကောပဲနေတော့ဟာဝိဇ္ဇာလုတ်ပြောမယ်ခင်ဗျာခင်ဗျာတယောက်ထဲနေမှာပါဟင် ဟင်တို့အကျန်နာတွေကတော့ဘယ်နဲ့တော့မြုပ်ချင်လားပေါ်ချင်လားမှန်မှန်ပြောအဖို့ရှင်ဘယ်နဲ့တော့ဖို့ရှင်ပိုးတော့ကြီးရဘယ်လောက်ကြာတော့အင်းမတကားကြာတနှစ်နှစ်နဲ့ပေါ်ဗျကိုအကာဘဝနဲ့အဖို့ဘယ်လောက်ကြာတော့ဟင်အကာဘဝနဲ့ဘယ်လောက်ကြာပြုံးဖို့အင်းဘယ်နဲ့တော့ပိုးပြောထင်တယ်ဟိုတနှစ်ပြောနှစ်နှစ်ပြောနှစ်တို့ဒီဒီအကာကြီးပြောနေကဘယ်ကပုံများမထင်တော့ဟင် ဟင်အနှစ်ရှင်လားအကားရှင်လားဟင်အဖိုးရှင်ကအနှစ်ရှင်လားအကားရှင်လားဗျဟုတ်ကလားအကာရှင်ကြီးကဘယ်နှခါရှိတော့ကားလာတာဟင်အနှစ်90ကားလာတာမဟုတ်ဘူးလားဒါရင်မဘိုးလောက်ကတနည်းပြောနှစ်နှစ်ပြောဗျာဒီက90ပြောဗျာဘယ်ဟာကပိုးပြောမယ်ထင်တော့ဟင်ခွာသွားတိုးတိုးပြောဟဲလူကြီးချက်သွားပါဦးမယ် ဟင်ဟင်လူကြီးချက်သွားပါဦးမယ်အဲ့တော့ဘယ်နဲ့တော့ပေါ်ခြင်းမမလားဟိဟင်အာမထင်ပေါင်းဗျာမှန်မှန်ပြောဗျာမိန်းနဲ့ထိုးတော့မနော်အဖို့မိန်းနဲ့ထိုးတော့မနော်အာဟုတ်ပါမလားဟင်ဟေ့ရွေးကြသားမှနောက်ကနေပြီဟင်ဟင်နောက်ကနေရွေးကြသားမှဗျာမိန်းကြီးနဲ့ဟင်တိုင်ပေါ်ကြီးရဖို့ပဲလေတော့မိန်းနဲ့ထိုးတော့မနော် အောင်ဘာဖြစ်လို့တော့ညာအောင်မဘယင်ဖြစ်မှာဆိုလို့တဲ့အမျော်နဲ့မကြောက်တာအောင်မအောင်မမမော်နဲ့မကြောက်တာဟင်ဟင်ဘာတော့ကွာလာရဲ့ဒီမီဘုရားအုံးတင်နဲ့ตาရာလေးတွေ့ဦးမှာမုန်းနဲ့တူတယ်ဟင်ဟင်ဟင်ဟင်မီဘုရားအုံးတင်နဲ့ตาရာလေးမျော်လို့ထင်တယ်ဒီအကာရှင်တော့ဟင်လောက်တော်ဖို့ဟင်အဲ့တော့တို့ဒီကနေ့အတွက်ကို တို့တက်ရတော့မှထင်တယ်ဟုတ်ကလားအတက်နေဟုတ်ကလားအဲ့တော့တို့ဒီညစ်နေတဲ့ကြားတဲ့ကတို့စိတ်ကလေးကိုဖော်ပေးသားမှာဟင်အဲ့တော့ဒီကနေ့အတွက်တော့တို့ဘယ်နဲ့တုံးဟင်ဟိုတာသောကောနေသေးလားဒီနေ့လေသမီးသောကောဟုတ်ဇနီးသောကောလင်းသောကောနွားသောကားသောဒီကော သူ့တော်ခြိုင်တွေကဟင်းသောတော့မြင်နိုင်ပြီတော်အေးတော်လေးကြာကြည့်ရပြီဒါပါဟင်ဟင်ဟင်းပတ်တော်လေးပဲလို့တော့ဟဲ့တော်လေးကြာဟင်ဘယ်လိုတော့မနစ်ဖူးလို့ရေရေပြောရဲသလားဟင်အာဟုတ်ပါမလားဟင်ဟုတ်ကလားဒီကဟိုတရားမင်းကြီးဖြစ်တဲ့ တတိနဲ့အတိကမှတ်မမှားသေးဘူးဟိုတရားဟင်းပါလိမ့်မြင်တာနဲ့ဟောဟောချက်သားကြီးပြဟုတ်နှစ်တော့မဟိုကဟောဝက်သားပြဟောငါးပြနဲ့နှစ်တော့မထင်နဲ့ဟဲ့ဒုဘက်ကလည်းဥမာလားသူ့ဘက်ကလည်းဥမာတရားမှတ်မမှားသေးဘူးကွာဟင်းပါကြီးကမြင်တော့မှားပြဟင်ဘယ်နဲ့တော့အဲသူကဥသွားဘက်နဲ့တော့သူကမြုပ်တတ်မဲ့ဘက်ကတို့ကပေါ်အောင်လုပ်ရမယ့်ဘက်ကထင်တယ်ဟဲ့တက်ချင်တော့တာဟိုကွပုတ်ကလား တည်သောတာတက်ချင်တော့တာဟုတ်ကွအဲ့တော့သူကလည်းဥယျင်ပဲနဲ့တော့မြုပ်မလားပေါ်မလားကိုကလည်းဥယျင်ကိုကလည်းဥယျင်သူမြုပ်မှာကိုပေါ်တယ်ဟုတ်ကလားသူကလည်းဥယျင်သူပေါ်မယ်ကိုမြုပ်မယ်အဲ့တော့ဘသူကလည်းဥမှာတော့ဟင်ဘယ်လိုတဲ့ဘယ်လိုတဲ့ဘယ်လိုတဲ့ဗျာဟင်ဘသူကလည်းဥမှာတော့ဟုတ်ပါမလားဗျာဥနိုင်ပါမလားဗျာဟင် အိုးနိုင်မမလားတို့ဟာတွေဟင်အဲ့တော့ဒီကနေ့အတွက်နစ်ပါအောင်မလားဟိဟင်ဟင်နစ်အောင်လုံးမလားဒီကနေ့ဟုတ်ကလားဟဲ့အဲ့တော့ဥပုန်နေ့ဟုတ်ကလားအာယုံ၅ပါးစိတ်သုံးရမှာတယ်အာယုံတော့မလိုက်ရဘူးလို့ဆိုလိုတယ်ချိုးတာချိုးတာနဲ့ပြီးသွားမယ်ကျင်တာကျင်တာနဲ့ပြီးသွားမျက်နှာမျက်နှာနဲ့ပြီးသွားမယ်ဘာလဲဆိုတာစုံလမ်းမှုတော့မရှိရဘူးဟုတ်ကလားဟဲ့ဒီလိုဆိုချိုးတာနဲ့မိမိနဲ့တခြားသူဖြစ်မသွားနိုင်ဘူးလား ဟင်ငါသားတယ်ဆိုတာဟင်ငါနဲ့အသားကြားမှာတတိကြားဝင်ခံထားလိုက်ရင်ဟိုခြားနာမသွားဘူးလားဒီလိုဆိုလွတ်သွားရင်တို့ပေါ်လာမှာပေါ့ကွဟုတ်ကလားဟဲ့လုံနိုင်ပါမလားအဲ့တော့ဟင်အဲ့တော့တို့ဒီကနေ့မဲအတက်နေမှုတက်ကြမလို့တယ်ဗျာဟင်ဟင်ဖရာเจ้าကနေလာလို့ဟုတ်ကလားဒါနာမှုပြုလို့တိလာမှုဆောက်ဒီလို့ဒီလိုထင်နေဟဲ့တို့ဒီလာနေတုံး ဟုတ်ကလားအိုးရွာမှာကြံရစ်တဲ့အိုးမြို့မှာကြံရစ်တဲ့သားတွေကရှိသေးတယ်ဗျဟင်အဲ့ဒီမှာအဲမိဘတွေမရှိတုံးဆိုပြီးတော့ကိုသားလေးကိုသူများသားကလာပြီးစားဖတယ်ဟုတ်ကလားဗျအဲ့တော့ကိုသားကလက်သွက်တဲ့အတွက်တခါတည်းချီလွန်လက်လွန်လောက်တာသူများသားသေးသွားရောဗျအဲ့တော့ဟောရဲကလာဖမ်းရောဟုတ်ကလားတော်လဲတော်မှုဟင်ရဲရှိတယ်ထင်တယ်ဟဲ့မြို့ကမြို့မရဲမရှိဘူးလား လာဖမ်းတယ်အဲ့ဒါကြီးကဟိုကနေပြီးဘယ်နဲ့တော့စပိန်နဲ့ဖြစ်ဖြစ်အင်းကားနဲ့ဖြစ်ဖြစ်လူကြုံနဲ့လာမယ်အဲခမည်းသားတော့အဲ့လိုဖြစ်နေပြီအခုရဲကဖမ်းနေပြီခမည်းမြန်မြန်လိုက်မှဖြစ်မယ်လာပြောကြကဲပဲနဲ့ဘယ်လိုလုံးနှိပ်ပြီးညောပြီးပါသွားမှာလားအာအဖိုးရှင်မတွေ့သေးလို့နဲ့တူပါတဗျာဟင်အပြာရအာ ဘာဖြစ်လို့တော့ဗျာဟင်ကဲပဲနဲ့တော့များဟင်တွေးမယ်တွေးမယ်တွေးမယ်ဟင်အဲ့လိုလောကဓာတ်များကြုံခဲ့ရင်ဘယ်လိုလုံးဘယ်လိုလုံးစုံဘူးကဲဟင်တက်မလားကြံကြသွားဟင်ဟာသူတို့အကြမ်းနေကြီးလည်းဖြစ်လိမ့်မယ်ထင်တယ်အတဲနေပဲတော့ဖြစ်မှာတော့အကြမ်းနေကြီးတယ်လားဟောမေးလို့ရအောင်ဟင်ตาโซเรจะออกมะล่ะไม่จะဘူးล่ะ ဟုတ်ကလားဗျာဟင်ဘယ်နဲ့တော့တက်နိုင်မှာမလားဟင်တဲ့အတက်နေဘယ်နဲ့တော့တက်မှာလားဟုတ်ဗျာပျော်မဲပျော်မှာပါဗျာဟင်အဲ့တော့တို့ဒီလူလေးတော့ဖြင့်လူတိုင်းလူတိုင်းကဟိုလောကဓာတ်နဲ့မကြုံခင်တော့ခံနိုင်ကြတာရှိတယ်ပါပဲအဲ့ဒီလောကဓာတ်နဲ့ကြုံတဲ့အခါခံနိုင်ဖို့ဆိုတာစိတ်ဓာတ်ရင့်ကျက်နေမှထင်တယ်စိတ်ဓာတ်အနှစ်ပြည့်နေမှထင်တယ်ဟဲ့ အဲ့တော့တို့ကဘာလုပ်ရမလို့တရားမင်းကြီးနဲ့တူတဲ့တတိထင်တယ်ဟေးစိတ်သာပါလိမ့်မယ်ထင်မဗျာဟင်ရုပ်သာကတော့ဓမင်းနေဟင်းနေထင်တယ်ဓမင်းနေဟင်းနေသားလို့ဟောရုပ်တက်ကတော့ရင့်ရင်ရင့်ရင်လာပြီထင်တယ်နှုတ်သွားသလားရင့်လာသလားဗျာရင့်ရင်လာပြီဟုတ်ကလားတို့စိတ်တက်ကစိတ်သာဖြစ်တဲ့တတိဘယ်လောက်သားပြီဘရောစိတ်သာလေဟင်ဘယ်နှထားသားပြီပြီတော့ တခါစားရင်ဘလောက်ကွာအောင်စားတယ်လေစိတ်စားလေတရားမင်းကြီးတရားမင်းကြီးအဲ့ဒါတရားမင်းလောက်ထင်တယ်ဟဲ့ဟင်သစ္စာတိတိမှကြားမှာထင်တယ်သူဒီတတိကလေသစ္စာတိတိမှကြားမှာဗျနိဗ္ဗာန်တိတိမဲ့ကြားမဲ့တရားမင်းကြီးဗျဟင်အဲ့ဒါကစိတ်ဓာတ်ကိုအနှစ်ပြီးအောင်လုပ်ပြီးမှသူထင်တယ်ဟဲ့ဟင်ဟုတ်ကလားအဲ့တော့တို့ရုပ်သာကတော့တနေ့နှစ်ထပ်တော့သိကြတယ်ထင်တယ်ဟင် ဟုတ်ကလားတို့စိတ်စာကဒီနေ့ဘယ်နှခါသားတော့ဟောမေးလို့ရအောင်ဟောမေးလို့ရအောင်အဖိုးရှင်ဟုတ်ကလားအကာရှင်အကာရှင်ဟင်အကာရှင်ဘယ်နှခါသားတော့ဟင်ဒီနေ့ဟိုစိတ်စာဘယ်နှခါသားတော့အကာရှင်ရဲ့ဟောရမေးလို့ဗျာဟင်သားရခေါင်းမန်းကိုသိပါဘူးထင်ပါတယ်မြောက်ဦးမီးရနဲ့တူပါဗျာဟင်ဟင်သားဗျာလဲ တို့ဟိုရုပ်သာဖြစ်တဲ့ဓမ္မဟင်းကြတော့ဟိုသာသာလို့ကိုမေရှိတ်ထင်တယ်ဟဲ့အဲစိတ်သာကြတော့ဘယ်နဲ့တော့မေရှိတ်ဟောစားဟင်အဲ့တော့စိတ်သာကိုမစားမချင်းတို့စီမှာတရားမင်းကြမလားဟိတို့တို့ခန္ဓာအိမ်မှာတရားမင်းကြမလားဟိတို့ခန္ဓာတွင်းကိုတရားမင်းတက်ကောတက်မလားဟိဒီလိုဆိုရင်နှစ်ဖြစ်နိုင်မှာမလား အေးနာကြအောင်ဆို